တံယုတ်တနိကေနိဌာနဝကတံယုတ်ဩပါမတံယုတ်မှလာတဲ့ကလင်္ကရတုတ်တံဘုရားဟောတော်မူခဲ့တဲ့အဲဒီကလင်္ကရတုတ်တံဒီနေ့ပြောပြမယ်စိန်ပစ္စည်းပေတတိကျွယ်တကယ်ကြည်ပါသည်စိန်ပစ္စည်းပေလုံလကျွယ်တကယ်ကြည်ပါသည် စိန်ပစ္စည်းပေတတိကျွေတကယ်အောင်မြင်သည်စိန်ပစ္စည်းပေလုံးလကျွေတကယ်အောင်မြင်သည်စိန်ပစ္စည်းပေတတိကျွေတကယ်တိုးတက်သည်စိန်ပစ္စည်းပေလုံးလကျွေတကယ်တိုးတက်သည်အဲ့ဒီအတိပ္ပယ်ရတဲ့စကားတော်တွေကိုမြတ်စွာဘုရားမိန့်ကြားတော်မူခဲ့ မြတ်စွာဘုရားဝေတာလီမြို့မဟာဝန်တော်မှာစူးလစ်မွတ်ချုံအထွတ်တက်ထားတဲ့ကျောင်းဆောင်မှာသရင်သုံးတော်မူတယ်။အဲဒီအခါယဟန်တော်တွေကိုမြတ်စွာဘုရားကယဟန်တို့လို့ဒီလိုမိန့်တော်မူလိုက်။ယဟန်ကမမမြတ်စွာဘုရားဒီလိုပြန်ပြီးလျှောက်ထားကြ။မြတ်စွာဘုရားကဆက်ပြီးတော့မိန့်တော်မူတယ်။ယဟန်တို့တဲ့အခုအချိန်ခါမှာဒီဝေတာလီမြို့ကလိတ်ဆွေတို့ဟာ တစ်သားကိုခေါင်းအောင်လုပ်တစ်သားကိုခြေအောင်လုပ်ပြီးတော့သူတို့ကခြေအောင်နဲ့အောင်ရတဲ့ထာဂရမှာဖွင့်ဆိုတဲ့စကားအရာတစ်သားကိုခြေအောင်လုပ်ခေါင်းအောင်လုပ်ပြီးတော့နင်းနေကြသေးတယ်တဲ့သူတို့သင်ယူရမယ့်အတတ်ပညာတွေဆရာသမားတွေကိုစိတ်ကြရမယ့်လုပ်ငန်းကိစ္စတွေမှာသတိရှိကြတယ်တဲ့အပမတ္တမမေ့မလျော့မပေါ့မဆရှိကြတယ် အတ္တပိနောတဲ့ပြင်းထန်တဲ့လုံလဝရိယလည်းရှိကြတယ်အတ္တပညာသင်ယူတဲ့နေရာမှာတတိကြီးရတတိကောင်းညဝရိယကြီးကြဝရိယကောင်းညဝရိယထက်သန်ညတဲ့အခုချိန်ကအဲဒီလိုတက်သားကောင်းအောင်တက်သားကိုခြေအောင်ပြုလုပ်ပြီးကိုသင်ရမယ်အတ္တပညာ ကိုဆရာသမားစိတ်ကြရမယ်လုပ်ငန်းကိစ္စတွေမှာမမေ့မလျော့မပေါ့မဆရှိပြီးတော့ပြင်းထန်တဲ့လုံလဝရိယရှိနေသမျှကာလပတ်လုံးလိษဝေတို့ရဲ့ရန်သူဖြစ်တဲ့အဇာတတကလာပြီးတော့အနောက်ရှက်မပေးနိုင်ဘူးလာပြီးတော့မတိုက်ခိုက်နိုင်ဘူးတိုက်ခိုက်ဖို့အခွင့်အရေးမရနိုင်ဘူးအဲ့ဒီလိုမိန့်တော်မူပြီးတော့ ယဟန်တို့တဲ့နောင်တော့အခါမှာတဲ့ဒီလိတ်ဆွေတွေကနုနုညံ့ညံ့လေးဖြစ်ကြတယ်နုနုညံ့ညံ့လေးနဲ့နေကြလိမ့်မယ်တဲ့ဒုက္ခမလာတဲ့မုဒုတလူနာဟထပါတဲ့လက်ပွားချီပွားလေးတွေကနုညံ့ဒီလိုဖြစ်လာကြလိမ့်မယ်တဲ့ဒီမုဒုကာတုတေယာတုဒီလိတ်ဆွေတွေဟာနုညံ့တဲ့အိယာတွေပေါ်မှာ နေရာတွေပေါ်မှာအိတ်လာကြလိမ့်မယ်နေလာကြလိမ့်မယ်တူလဗိမ်ဘောဟနာတုတဲ့ခေါင်းအုံးကလည်းပဲလဲဝါခွန်းတွတ်ထားတဲ့ဝေါခေါင်းကိုအုံးပြီးတော့နေလာကြလိမ့်မယ်ယာဝသူရိယုတ်ကမနာသေယံကပိတံတိနေထွက်သည့်အထိအိတ်ကြလိမ့်မယ်တဲ့အဲ့ဒီအခါမှာဆိုရင်တော့ အစာတတက်ကသူတို့ကိုအနိုင်ယူဖို့ရအခွင့်အရေးကောင်းနေအကုန်ရကုန်ပြီတဲ့အေးစေးစေးအနိုင်ယူနိုင်တော့မှာပဲအဲ့ဒီစကားအရဒီလိတ်ဆွေတွေဟာတတကောင်းအောင်နဲ့ခြေအောင်ပြုတဲ့အဲ့ဒါဆိုရင်တော့သူကစိတ်မခံတော့ စိန်ခံလိုက်လို့ရှင်စိန်ခံနဲ့နောက်မှတခါလဲပြင်းကြီးတာကပါလာတာစိန်ကပစ္စည်းဆိုတာပြင်းကြီးခြင်းကိုအားပေးတယ်ပြင်းကြီးခြင်းကိုထောက်ပံ့တယ်အပြင်းကိုအားပေးတယ်အပြင်းကိုထောက်ပံ့တယ်ဒါကြောင့်မို့သူတို့ကအဲ့ဒီစိန်ခံပစ္စည်းတွေကိုမတုံးစွဲပဲနဲ့ထားတာတဲ့လိမ့်ဆိုပြီးတွေကဟုတ်တယ်ကိုလို့အမဲ့အလုံးမှာသတိဝရိယအမတန်ရှိရတာဟုတ်လိမ့်ဆိုဝရိယသတိဝရိယရှိတဲ့နေရာမှာနာမည်ကြီးတာဟုတ် အမတန်မှသတိရှိကြအမတန်မှဝရိယရှိကြမပေါ့ကြဘူးအပြင်းပြင်းပြင်းထန်ထန် လုံးလဝရိယတွေရှိကြတယ်အဲ့ဒါကလိတ်စဝီရိယအမတန်ကောင်းတဲ့အကြီးအသေးတွေပဲရန်သူထိုးဖောက်လို့မရနိုင်ဘူးရန်သူနှောက်ယှက်လို့မရနိုင်ဘူးအဲ့ဒါဒီအားနဲ့သွားတဲ့အခါအားနဲ့အောင်ဘာတွေကလှုပ်ပြီးသလဲတင်တင်မွမွလေးနုနုညံ့ညံ့လေးတွေဖြစ်ကုန်ပြီလက်ပွားချီဝါလေးတွေကနှုတ်ကုန်ပြီ အိယာလည်းအကောင်းစားနူးညံ့တဲ့ဟာကိုမှအိတ်ကုန်ပြီးဟောစင်ခံတဲ့ဟာတွေဖြစ်ကုန်တာတခါလဲဝါကုန်ပါခေါင်းကိုနူးညံ့ပျော်ပြောင်းတဲ့ခေါင်းပေါ်မှာအိတ်ကုန်ပြီးနေထွက်သည်ဒီအိတ်ကုန်ပြီးဟောအပြင်းနေရကြီးကုန်ပြီးကိုအပြင်းနေရကြီးကုန်ပြီးနေထွက်သည်ဒီအိတ်ကုန်ပြီးဆိုတော့အပြင်းနေရကြီးကုန်အပြင်းကြီးလို့ရှိရင်ဟိုဘက်ကအေးအေးဆေးဆေးအနိုင်ယူဖို့ဘယ်လိုကူကူလေးပဲဖြစ်သွားတော့တာပဲတဲ့ရန်သူတွေကအဲ့ဒါနဲ့ပတ်သက်ပြီးတော့ ဒီလိပ်စုပ်ကြီးတွေနဲ့အလားတူတဲ့ယခုခေတ်မှာပုံကိုယ်ကြီးရှိတယ်ဆိုတာလေသဘောပေါက်ရမဟာကန္နာဝန်ဆရာတော်ဘုရားကြီးကသူကြားဦးတယ်ဂျပန်နိုင်ငံကစက်ယုံတွေအလုတ်ယုံတွေမှာဆိုရင်တဲ့ထိုင်စရာထိုင်ကုန်တွေကနောက်မိစရာအမိမပါဘူး လက်နှစ်ဖက်တင်စရာလက်တင်လည်းမပါဘူးတဲ့အဲထိုင်ကုန်နေကဘယ်လိုထိုင်ကုန်နေထားတယ်လဲဆိုတော့ခွေးချေထိုင်ကုန်လိုပဲအဲ့ဒီထိုင်ကုန်မျိုးပဲထားတယ်နောက်မိပါလာလို့ရှင်စိန်ခံလာပြီဟောပြင်းလာမယ်ဝရိယရော့လာမယ်အလုပ်တွေမဖြစ်တော့ဘူးအဲသူတို့နိုင်ငံမတိုးတက်တော့ဘူးသူတို့စက်ရုံတွေမတိုးတက်တော့ဘူးသူတို့အလုပ်ရုံတွေမတိုးတက်ဘူးသူတို့လုပ်ငန်းတွေမအောင်မြင်တော့ဘူးဒါကြောင့်မို့အဲ့ဒီစိန်ခံတဲ့ အနေထားတွေကိုအကုန်ဖယ်ရှားထားတာနောက်မီမပါတော့ဘူးလက်တင်မပါတော့ဘူးအဲ့ဒါကိုဘုန်းကြီးကသိတဲ့ဘောကြတာပဲသိတဲ့ဘောကြတာပဲမဟာကဏ္ဍဆရာတော်ကြီးကပြောတယ်မဟာကဏ္ဍဆရာတော်ကြီးကလည်းတကယ်ဝရိယပုဂ္ဂိုလ်ကြီးကိုသူเจ้าမှာကြည့်မယ်ဆိုလို့ရှင်စိတ်ကံပစ္စည်းမထားဘူးတယ်လီဖုန်းနဲ့မထားဘူးလူရင်းတဲ့သူတွေရှိတာပေါ့သူလက်မခံဘူးအဲယာကွန်းနဲ့သူလက်မခံဘူး အဲသူပူပြီးဆိုလို့ရှိရင်နွေခါဆိုရင်ရေချိုးကန်းနဲ့ကုရီကန်းနဲ့ရေချိုးကန်းနဲ့တွဲထားတာအဲ့ဒီထဲမှာသွားသတင်းသုံးတာပဲစိန်ကံပစ္စည်းဆိုတာဘာမှမရှိဘူးသူသူသူအကြောင်းဆောင်ထဲမှာဆိုသူကျင်းစရာကရင်မဲ့ကရင်ကလည်းခန်းခန်းနာနာမဟုတ်ပါဘူးအဲ့ဒီပုံမှာလည်းပဲခင်းထားတာတွေကလည်းဖြာသာသာပါပဲတပြင်းဘာမှမပါပါဘူးဖြာတော့ပဲအခင်းမခင်းထားပြီအဲ့ဒီမှာပဲ သူကျိန်းတာဘာမှကြီးကျယ်တာမပါဘူးဘာမှစိင်ငံပစ္စည်းမပါဘူးအရှိကိုမခံဘူးဝရိယတိဆောက်တဲ့နေရာမှာဒါရီကအနောက်ရှေဟန္တာပြီးတယ်ဆိုတာသဘောပေါက်တော့ဆရာတော်ကြီးကအဲ့ဒီလိုကျင့်သုံးတော်မူတာဝရိယသူကတိဆောက်တယ်အိတ်ချိန်မှတပါညအိတ်ချိန်မှတပါနေ့လည်းအဲအနာယူတဲ့အချိန်မှတပါကြမ်းချိန်ဆိုရင်သူကရင်ပေါ်မှာ ဘယ်တော့ခါမှမလဲဘူးတဲ့အဲ့ဒါဝရိယတိဆောက်တာပဲလဲလိုက်လို့ရှင်ဝရိယရော့သွားပြီသူအတွင်းထဲမှာထိုင်ကုန်ဆိုတာလည်းမရှိအပြင်မှာပဲသူဧည့်သည်ပြိတ္တလာတဲ့အခါမှာဧခံစကားပြောဖို့ထိုင်ကုန်ရှိအတွင်းမှာလည်းမထိုင်ဘူးအဲ့ဒီလိုဝရိယတိဆောက်တဲ့ဆရာတော်ဘုရားကြီးကသူ့လိုအလုတ်လုတ်ကြတဲ့ပုံကိုယ်တွေတွေ့ရတဲ့ကသူအမတန်အာရကျေနပ်တာကို ဂျပန်လူမျိုးတွေအာရှမှာထိတ်ရောက်တယ်ဆိုတာရောက်တဲ့နာပဲရောက်เสียအကြောင်းနေရတော့ပြည့်စုံတာကိုတတိကောင်းကြတယ်ဝရိယကောင်းကြတယ်ပြင်းထန်တဲ့ဝရိယရှိကြတယ်ဒါကြောင့်သူတို့ကအဲစီဝါယီလောကမှာလည်းထိတ်ရောက်အကုန်လုံးအာရှမှာဆိုရင်ဒီကထိတ်တန်းနိုင်ငံကြီးနိုင်ငံကမကြီးပြီမလို့ထိတ်တန်းနိုင်ငံဖြစ်သွားတာပဲ ဒီတိုင်းပါပဲအာရှပဲအဲခွန်ဂျပန်ပဲကြည့်ကြည့်စင်ကာပူပဲကြည့်ကြည့်ကိုရီးယားပဲကြည့်ကြည့်ဒီနိုင်ငံတွေတကယ်အလုပ်လုပ်ကြတာငပြင်းနေနေလို့ချင်းအဲ့နိုင်ငံခြာတုနိုင်ငံပဲအောက်တန်းမှာတခါလဲကြာနေတာကမ္ဘာမှာဖွံ့ဖြိုးဖွံ့ဖြိုးဆုံးဖွံ့ဖြိုးတဲ့နိုင်ငံတိုးတက်တဲ့နိုင်ငံတွေမှာအောက်ဆုံးမှာရောက်နေတာပဲအောက်ဆုံးမှာရောက်နေတာအဲ့ဒါငပြင်းနေနေတဲ့နိုင်ငံငပြင်းနေရဲ့နိုင်ငံမှုအဲ့လိုဖြစ်ရအဲလုံလဝရိယရှိတဲ့လူတွေဆိုရင်အဲ့လိုမဟုတ်ဘူး တကယ်အလုပ်လုပ်ရတာဖြတ်ဖြတ်လက်လက်တက်တက်ကြွကြွနဲ့ဣပဲပဲဣပဲပဲနဲ့ပြင်းကြီးနဲ့ဒီလိုမဟုတ်ဘူးတဲ့မဟာကဏ္ဍဆရာတော်ဘုရားကြီးကဒါကြောင့်မို့ဖြတ်ဖြတ်လက်လက်ရှိကြသမာသူတို့ဘက်ကြီးဆုံးမဣပဲဣပဲဣပဲနဲ့တခါလေပြင်းကြီးပြင်းတွဲတွေမလုပ်ကြပါနဲ့အဲ့ဒီလိုနဲ့ဆုံးမတော်မူတယ်အဲ့ဒီလိစ္ဆဝီကြီးကအဲ့ဒီလိုတင်နာခေါင်းအောင်ခြေအောင်လုပ်ပြီးတော့တရိဝရိယရှိနေကြသမျှ ရန်သူတွေသူတို့ကိုမလွှမ်းမိုးနိုင်ဘူးတဲ့မထိုးပေါက်နိုင်ဘူးအနိုင်မယူနိုင်ဘူးတဲ့အဲဒီလိုပဲမာဖျားသားတော်ယဟန်တော်တွေကအခုအခါသစ္စာကိုကောင်းအောင်ခြေအောင်လုပ်ပြီးတော့နေကြတယ်တဲ့။อืมအပမတ္တအာတာပိနောပဓာနာသမိန်တဲ့တရားအထုတ်တဲ့လုပ်ငန်းပေါ့လေအဲ့ဒီလုပ်ငန်းမှာမမေ့မလျော်မပေါ့မဆမရှိနေရှိနေကြတယ်တဲ့ခုခါ အာတာပိနောကိလေသာကိုပူလောင်တွေးချောက်စေတတ်တဲ့သမ္မပဒံလုံးလဝရိယရှိနေကြတယ်။အဲဒီလိုတက်သားကိုခေါင်းအောင်လုပ်ခြေအောင်လုပ်ပြီးတော့သတိဝရိယကြီးမားနေကြတယ်ငါဘုရားသားတော်တွေကိုကိလေသာရန်သူတွေကလာပြီးတော့မနှောက်ယှက်နိုင်ဘူးမထိုးဖောက်နိုင်ဘူးမဖျက်ဆီးနိုင်ဘူးအနိုင်မယူနိုင်ဘူးတဲ့။နောက်တော့အခါမှာယဟန်တို့ဟာခုနလိတ်စွေလိုပဲ နုနုညံ့ညံ့လေးလက်ကလေးကလက်ပွားလေးကလည်းနုနုညံ့ညံ့ခြေပွားလေးကလည်းနုနုညံ့ညံ့အိတ်တဲ့နေရာတွေကလည်းပဲမုဒုကာတုတေယာတုတဲ့နုညံ့တဲ့အိရာတွေမှာအိလာကြလိမ့်မယ်တဲ့တူလဘေဘောဟနာတုတဲ့ဝါကွန်းသွတ်ထားတဲ့ကောင်းအောင်နေဒီမှာလည်းအိတ်ကြလိမ့်မယ်တဲ့တေသာကောင်းအောင်မဟုတ်တော့ကောင်းတဲ့ကောင်းအောင်တွေရောက်လာပြီဇင်ငံပစ္စည်းကောင်းအောင်တွေရောက်လာပြီဇင်ငံပစ္စည်း အိယာတွေဖြစ်လာပြီစိန်ကြီးကဝင်လာပြီဆိုတာပျက်စီးတော့မယ်ဆုံးရှုံးတော့မယ်နှိမ့်ကြတော့မယ်အဲ့ဒီလိုခုနကကောင်းတဲ့အိယာတွေမှာနေပြီးကောင်းတဲ့ကောင်းတွေအုံအုံပြီးတော့စိန်ကပစ္စည်းတွေတုံးပြီးတော့ဘာလုပ်ကြမလို့ကြိုးစားကြမလားမကြိုးစားတော့သူရိယကမနာတေယံကပ္ပိတကပ္ပိတံတိနေထွက်တည်အထိအိတ်ကြလိမ့်မယ်စောစောထ ကိုအလုပ်ကိုလုပ်တယ်လို့မဟုတ်တော့ဘူးပြင်းကုန်ပြီအပြင်းဆိုတာလည်းပဲသူကနည်းနည်းလေးပြင်းကြည့်5မိနစ်လေးပြင်းကြည့်ပြင်းရမလားပြင်းကြည့်ဟောအပြင်းကလည်းပဲအနိုင်ကျင့်လာတာကို5မိနစ်ပြင်းဟော10မိနစ်ပြင်း15မိနစ်ပြင်း5မိနစ်နောက်ကျ10မိနစ်နောက်ကျ15မိနစ်နောက်ကျနေတယ်လို့အပြင်းကအနိုင်ယူလာတာအပြင်းရဲ့အနိုင်ယူခြင်းအနိုင်ကျင့်ရင်ခံလာရတာအဲ့ဒီပုဂ္ဂိုလ်တွေကဘဝမှာမတိုးတက်ဘူးမအောင်မြင်ဘူး ဒါကြောင့်လေဒီဆရာတော်ဘုရားကြီးကဒါနေထာရမတာပဲနေထာရမတာအဲ့အိမ်မှာငွေ့လျော်တာပျော်တာကြည်နက်နေတာကြည်နူးနေတာအဲ့ဒါတွေကအန္တရာယ်တွေပဲသာသနာအတွက်အန္တရာယ်ပဲသာသနာဆွေးရုပ်ဖို့ရအကြောင်းတရားပဲလေဒီဆရာတော်ကြီးကတော့ဒီသုတ်တံကိုဟိုရေးသားပြီးတော့မှတ်ချက်ချတော်မူတာပေါ့အဲ့တော့နောက်ဆုံးမြတ်စွာဘုရားကယဟန်နေကိုမိန့်တော်မူတာက ကလင်္ကရုပရဏပွေရိတ်တာမအပမတ္တအာတာပိနောပဒါနသမေတဲ့ကလင်္ကရုပရဏတေတာကောင်တေတာချီအောင်သူတို့အဲအိန္ဒိယတော့ခြေအောင်သုံးတာညီမပေါ့အခုဗမာပြည်မှာတော့ခြေအောင်ဆိုတာသုံးလေသုံးထားမရှိကြဘူးလဲကြတာရှိတဲ့ဒီကနည်းနည်းပဲရှိမှနေမှာပေါ့နောက်တိုင်းကိုတုတဲ့သူတွေအဲ့လိုဟာတွေလိုက်တုတဲ့ဟာတွေပဲဖြစ်မှာပေါ့ဗမာလေးထားတော့အဲ့ဒါတွေမရှိဘူးခေါင်းအောင်ပဲအောင်တာခေါင်းအောင် သေသာကောင်းအုံးပြီးတော့အပပတ္တမမေ့မလျော်မပေါ့မဆအတ္တမမေ့မလျော်မပေါ့မဆပဲအတ္တပိနောတဲ့ပြင်းထန်တဲ့လုံလဝရိယရှိကုန်သည်ဖြစ်၍ဝိရိတာမှာနေကုန်အဣတိတို့သိခိတဗံကျင့်ရမယ်ကျင့်ထိုက်တယ်အဲ့ဒီတို့မြတ်စွာဘုရားနောက်ဆုံးဏိကုံးချုပ်မိန့်တော်မူတယ်အဲစင်္ဂပစ္စည်းတွေ ရောက်လာပြီဆိုရင်စိန်ခံရင်တဲ့စိတ်တွေပေါ်လာလိမ့်မယ်အဲ့ဒီစိန်ခံရင်တဲ့စိတ်တွေပေါ်လာလို့ရှိရင်လုံလာတွေညော့လာမယ်ဝရိယတွေညော့လာမယ်အပြင်းနေရနေရယူလာမယ်ဟောအပြင်းနေရနေရယူလာပြီတတိတွေညော့ဝရိယတွေညော့အဲ့ဒီလိုသတိဝရိယတွေရောပြီးတော့ပေါ့ပေါ့ဆဆနဲ့မကြိုးစားခြင်းတော့ဘူးဆိုရင်အဲ့ဒါဟာမတိုးတက်တော့ဘူးမအောင်မြင်တော့ဘူး လိတ်ဆုံတွေတိုးတက်နေတယ်အောင်မြင်နေတယ်ရန်သူတွေမလွှမ်းမိုးနိုင်ဘူးဆိုတာမလွှမ်းမိုးနိုင်တဲ့အချိန်အခါမှာဆိုရင်တော့မလွှမ်းမိုးနိုင်ဘူးပေါ့လေခုနစိန်ကံပစ္စည်းတွေကအစားထုတ်နေရယူလာပြီးတတကောင်းအောင်နေရာမှာအဲကောင်းတဲ့အေခင်းနေကောင်းတဲ့ခေါင်းအောင်နေကောင်းတဲ့စိန်ကံပစ္စည်းတွေကအစားထုတ်နေရယူလာပြီးဆိုရင်တော့အဲ့ဒါပစ္စည်းတော့မှာပဲအဲ့ဒါနှိမ့်ကြတော့မှာပဲအဲ့ဒါဆုပ်ယုပ်တော့မှာပဲအဲအဲ့ဒီနေရာမှာ ဇိကပစ္စည်းတွေကိုဖယ်ရှားပြီးတော့မိမိတို့ရဲ့တတိတရားကိုကြီးမအောင်တည်ဆောက်နိုင်ရင်မိမိတို့ရဲ့ဝရိယကိုကြီးမအောင်တည်ဆောက်နိုင်ရင်ပရိယတ်ဒီလုပ်ငန်းမှာဖြစ်ဖြစ်ပฏิပတ်ဒီလုပ်ငန်းမှာဖြစ်ဖြစ်သာသနာတော်မှာကြီးပွားအောင်မြင်ပါလိမ့်မယ်တိုးတက်ပါလိမ့်မယ်ကြီးကျယ်လာပါလိမ့်မယ်အဲလောကီလုပ်ငန်းကိစ္စတွေမှာဆိုရင်လည်းပဲဒီတိုင်းပဲစင်ငံပစ္စည်းတွေနဲ့စင်ရည်ပြီးတော့ လုံလဝရိယတွေပေါ့တတိတွေပေါ့အဲ့ဒီလိုဖြစ်လာလို့ရှိရင်တော့ဒါဘဝနှိမ့်ချသွားမှာပဲတဲ့အဲ့ဒီလိုမိမိတို့ရဲ့ဘဝမနှိမ့်ချခြင်းရင်သက်စွာပြာမိန်တော်မူတဲ့အတိုင်းစင်ကံပစ္စည်းတွေနဲ့စင်ရစ်နေတဲ့စိတ်ဓာတ်တွေစင်ရစ်နေတဲ့အနေအထားတွေဖယ်ရှားရမယ်တတိရှိရမယ်ဝရိယရှိရမယ်ပရိယတ်ဒီလုပ်ငန်းလုပ်လို့ပฏิပတ်ဒီလုပ်ငန်းလုပ်လို့ စင်လေးနဲ့နေချင်းပြီဆိုရင်အဲသွားပြီတတိတွေနေသွားမယ်ပေါ်လျော့လာမယ်ဆိုရင်ဟောသွားပြီဝရိယမရှိဘူးပြင်းနေပြီဆိုရင်ဟောသွားပြီမရဘူးအဲ့ဒါဆွေးဥတပည့်ရောက်သွားပြီအဲသူတပည့်တပည့်ရောက်ဖို့ရအတွက်ကတော့ဘုရားကကိုလိုရမယ်လုပ်ငန်းမှာပရိယတ်တိလုပ်ငန်းလုပ်ရင်ပရိယတ်တိလုပ်ငန်းဘက်မှာပရိပတ်တိလုပ်ငန်းလုပ်လို့ရှိရင်ပရိပတ်တိလုပ်ငန်းဘက်မှာစေငံပစ္စည်းတွေမသုံးဘဲနဲ့ အပြင်းကိုအားပေးတဲ့အဲ့ဒီစင်ကပစ္စည်းတွေကိုဖယ်ရှားပြီးတော့တတိကြီးကြီးဝရိယကြီးကြီးတိဆောက်ပါတဲ့အဲ့ဒါဆိုလို့ရှိရင်ကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်နိုင်မယ်နေရာကြီးကျယ်ဖို့အသုံးဆောင်ကြီးကျယ်ဖို့ကမလိုပါဘူးတတိကြီးကျယ်ဖို့ပဲလိုတယ်ဝရိယကြီးကျယ်ဖို့ပဲလိုတယ်တဲစုပ်ထဲမှာနေပါတစ်ပင် အောက်မှာနေပါ နေရာကကြီးကျယ်ဖို့မလိုပါဘူးကြီးကျယ်ဖို့လိုတာကတော့တတိပါပဲ ကြီးကျယ်ဖို့လိုတာကတော့ကိုယ့်ရဲ့လုံလဝရိယပါပဲတဲ့အဲဒီမြတ်စွာဘုရားမိန့်ကြားတော်မူတဲ့ကလင်္ကရတုတ်တံကိုမှတ်ချက်ကြကြည့်ရင်မိမိတို့ဘဝအောင်မြင်ခြင်းမိမိတို့ရဲ့လုပ်ငန်းအောင်မြင်ခြင်းမိမိတို့ရဲ့လုပ်ငန်းတိုးတက်ခြင်းရင်အတုံးအဆောင်တွေကြီးကျယ်တာဘက်ကိုမလိုက်ပါနဲ့တဲ့အဲကိုယ့်ရဲ့တတိကိုကြီးကျယ်အောင်တိုးရပါတယ် ဝရိယကိုကြည်ကြအောင်လုပ်ရပါတယ်ဝရိယကြည်ကြရင်ကြည်ကြသလောက်တတိကြည်ကြရင်ကြည်ကြသလောက်ကိုယ့်ရဲ့လုပ်ငန်းတွေကလည်းကြည်ကြလာမယ်အောင်မြင်လာမယ်တိုးတက်လာမယ်ကြီးပွားလာမယ်ဒါကြောင့်စိတ်ပစ္စည်းပဲတတိကျွယ်တကယ်ကြီးပွားသည်စိတ်ပစ္စည်းပဲလုံလကျွယ်တကယ်ကြီးပွားသည် စိန်ပစ္စည်းပေတတိကျွဲတကယ်အောင်မြင်သည်စိန်ပစ္စည်းပေလုံလကျွဲတကယ်အောင်မြင်သည်စိန်ပစ္စည်းပေတတိကျွဲတကယ်တိုးတက်သည်စိန်ပစ္စည်းပေလုံလကျွဲတကယ်တိုးတက်သည်တိုးတက်ဖို့ရအတွက်အောင်မြင်ဖို့ရအတွက်ကြီးပွားဖို့ရအတွက်အနောက်ရှက်ဖြစ်တတ်တဲ့အဲစိန်ပစ္စည်းတွေကိုဖယ်ရှားပြီးတော့ လုံလကိုအားပေးတဲ့ဝရိယကိုအားပေးတဲ့တတိကိုအားပေးတဲ့အရာတွေကိုသုံးစွဲပြီးတော့တတိကိုကြီးကျယ်အောင်ဝရိယကိုကြီးကျယ်အောင်ဘုရားအဆုံးအမတော်တန်ကြလို့ကြိုးစားကြမယ်လို့တလုံးသွင်းပြီးတော့ကြိုးစားကြရင်အဲတိုးတက်တဲ့ပုဂ္ဂိုလ်ကြီးအသီးသီးဖြစ်လာကြမယ်အောင်မြင်တဲ့ပုဂ္ဂိုလ်ကြီးအသီးသီးဖြစ်လာကြမယ်ကြီးပွားတဲ့ကြီးကျယ်တဲ့ပုဂ္ဂိုလ်ကြီးတွေလည်းဖြစ်လာကြလိမ့်မယ်ကိုယ့်ရဲ့တတိအတိုင်းတာအရာဝရိယအတိုင်းတာအရာ တိနေရင်ဝရိယနေရင်အဲကိုယ့်ရဲ့အောင်မြင်မှုလေးကနည်းနည်းပဲရှိမှာပဲတတိကအလေလက်ရှိမယ်ဝရိယအလေလက်ရှိမယ်ဆိုအောင်မြင်မှုကလည်းအလေလက်ပဲရှိမှာတတိကအမတန်ကြီးတယ်ဝရိယအမတန်ကြီးတယ်ဆိုရင်အောင်မြင်မှုကြီးကလည်းအမတန်မကြီးတဲ့အောင်မြင်မှုကြီးဖြစ်လာမှာပဲ